ဒီကနေ့သာသနာတော်နှစ်2566ခုကိုဇာနှစ်1384ခုဝါဇူလာကွယ်နေ့2022ခု9လပိုင်း29ရက်ဥဒုနေ့ဥပုပ်တရေနေ့နန္ဒခင်ခါကာလရင်းလွယ်မြို့နယ်ပြင်စာရွှေချောင်းပစ္စာရွှေစီကျောင်းလိုက်တွင်မှာ ဥပုဒ်တရားတော်များနာယူကျင်ညိုကြဖို့ရောက်ရှိနေကြတဲ့ကာမပေါင်းတော်တို့နဲ့တကွလိုင်းမောင်းနေဥပုဒ်တရားများနာယူကျင်ညိုနေကြတဲ့ကာမပေါင်းတို့အတွက်ဘုံတို့မိနစ်40ခန့်မြခြေယူပြီးတော့တရားဒေသနာများဟောပါနာယူကျင်ညိုကြည့်ကြရအောင်နော်အဲ့တော့ဒီကနေ့ကုသိုလ်ရှင်တွေအနုမောဒနာဖြစ်ဖို့ပြောပြရအောင်နော်ကိုကြီးဖြိုးတို့ မတည်တည်အောင်တို့ချောင်းဦးမြို့ကဘုံတို့ဆုံးကကြတယ်ဓမ္မပူဇာဝတ္ထုံဝင်များတဲ့လူတိုင်းညနောက်ပြီးတော့အမေရိကန်နိုင်ငံမှာနေထိုင်ကြတဲ့အကာကြီးဦးမျိုးကျော်မြင့်ဒေါ်အုံမာဝင်းပြည်သားစုတို့ကသမီးဖြစ်တဲ့ဒေါက်တာအုံမာမျိုးကျော်မြင့်ဝင်းနေဒိမဖြစ်ဖြစ်ဓမ္မပူဇာများလူတိုင်းညနေနောက်ပြီးတော့တတိုင်းဆိုင်တိုင်းဒီကနေ့တရားကြီးဦးအမောင် ဒဝါရီတို့ချယ်ရီတို့သမီးမယီသက်ပိုင်မိသားစုတို့ကဘုံတို့တန်ခါဆောင်တိမ့်တရားနာကျောင်းဆောင်လေးဆောက်လုပ်ပြီးတော့လူတိုင်းကြအေးဒါလေးတွေအလုံးကိုယ်စိတ်ထဲမှာကိုပြုထားတဲ့ကုသိုလ်ကောင်းမှုလေးတွေစိတ်ထဲမှာကြည်ကြည်နုနုဝါပန်တတာဖြစ်ဖို့လိုအပ်တယ်ပေါ့နော်အထူးသဖြင့်ဌာနကောင်းမှုပြုတဲ့အခါမှာစိတ်ထဲမှာကြည်လင်းနေဖို့ဝမ်းသာနေဖို့ဝမ်းမြောက်နေဖို့အရေးကြီးတယ်ပေါ့ ဘုံတော်ကြာခဏတော်လေးပြောထားရှိတဲ့မဟာရှိတော်ဘုရားကြီးရဲ့စကားတော်တစ်ခွန်းရှိတယ်ဝိပဿနာတရားပွားများမယ်ဆိုရင်ဥပေက္ခဖြစ်ဖို့အရေးကြီးတယ်ဒါနာကောင်းမှုပြုနေတဲ့ခိုက်တံမှာတော့သောမနတ္တဝမ်းသာဖို့အရေးကြီးတယ်ဒီလိုဆိုရင်အမိန့်ရှိတာရှိနော်ဒါကြောင့်ဒါနာတရားလေးရှေ့ပိုင်းကနည်းနည်းလေးဘုံဘုံတို့ပြောပါမယ်ပြီးရင်အယူဆမှန်ကန်ရတဲ့ နောက်တမဒိဋ္ဌိတရားလက်ကင်ထားရတဲ့ဘုံတို့ဘုရားဘာသာဝင်သူတော်စင်များတရားတို့တရားမြတ်ကိုရနိုင်ဖို့ပညာပူဇံကိုရနိုင်ဖို့ဘာတွေလိုအပ်တယ်လဲဆိုတဲ့ဘုံတို့အင်္ဂုတ္တအာရိတော်ပစ္စကနေပါမှာလာရှိတဲ့ဒုက္ခဟိတတုတ်တံဆိုတာလေးကိုလည်းပြောဖို့စီစဉ်ထားတယ်ပေါ့နော်အဲ့တော့ပထမပိုင်းဒါနာကောင်းမှုနဲ့မကင်းနိုင်ရတဲ့ဒကာမပေါင်းတော်ကောင်းတို့အတွက်ဝမ်းသာစရာလေးဘုံတို့အင်္ဂုတ္တအာရိတော်စက္ကနိပါ ပါဠိတော်ထဲမှာမှတ်တမ်းတင်ထားတဲ့သုတ်တန်လေးတစ်ခုရှိတယ်။စလင်ကတမနာကတသုတ်တန်နဲ့အဲ့ဒီသုတ်တန်မှာမြတ်စွာဘုရားကယဟန်တော်တွေကိုဟောကြားခဲ့တာဘယ်လိုဟောလို့ဆိုတော့ယဟန်တို့တဲ့အခုနန္ဒမာတာလို့ဆိုတဲ့အမျိုးကောင်းသမီးဟာတာရိပုတ္တရာမောက္ကလအမှုပြုတဲ့ယဟန်တန်ဃာတွေကိုအင်္ဂါ6ပါးနဲ့ပြည့်စုံတဲ့ ဒါနာကောင်းမှုကြီးပြုနေတယ်လို့အဲ့လိုမြတ်စွာဘုရားမိန့်ရှိအလုံးဝေးကွာတဲ့မြို့မှာရှိနေတဲ့နန္ဒမာတာရဲ့စွန့်ကပ်ပွဲကိုသာဝတိပြည်စီတော်ကျောင်းတော်ကနေမြတ်စွာဘုရားမြင်တော်မူလို့ယဟန်တွေကိုအဲ့လိုအမိန့်ရှိတာခုနန္ဒမာတာအလွန်တရာမှအကျိုးအာနိသင်ကြီးမားတဲ့အင်္ဂါရက်6ခုနဲ့ပြည့်စုံတဲ့ဒါနာကောင်းမှုမျိုးကိုပြုနေတယ် အဲ့ဒီအင်္ဂါရဲ့6ခုနဲ့သာပြည့်စုံအောင်ဒါနာကောင်းမှုတစ်ခုကိုပြုနိုင်မယ်ဆိုလို့ရှိရင်အဲ့ဒီဒါနာကောင်းမှုရဲ့အကျိုးအာနိသင်ဟာဘယ်၍ဘယ်များရှိတယ်လို့တိုင်းတန်ချင်းတွေလို့မရနိုင်ဘူးဥပမာမဟာသမုဒ္ဒရာထဲမှာရှိတဲ့ရေတွေကိုဘယ်နှပုံရှိတယ်ဘယ်နှကားလမ်းရှိတယ်အဲ့လိုမျိုးတိုင်းတန်ချင်းတွေလို့မရနိုင်တယ်လို့မျိုးပဲလို့အဲ့လိုမျိုးဆိုပါဗျာဟောအဲ့ဒီတုဒ္ဓမာမြတ်စွာဘုရားအကျိုးကြီးမားတဲ့ ဒါနာကောင်းမှုမျိုးဖြစ်ဖို့အတွက်ပြည့်စုံရမယ်အင်္ဂါရဲ့6ချက်လို့ဟောပြတော့အလှပေးကြတဲ့ပုဂ္ဂိုလ်တွေရဲ့တန်တမာရှိရမယ်ပြည့်စုံထားရမယ်အင်္ဂါရဲ့3ချက်အလှခံတဲ့ပုဂ္ဂိုလ်တွေရဲ့တန်တမာရှိထားရမယ်အင်္ဂါရဲ့3ချက်အဲ့ဒါလိုလေးခွဲဝေပြီးတော့မြတ်စွာဘုရားဟောအလှပေးကြတဲ့ပုဂ္ဂိုလ်တွေပြည့်စုံရမယ်အင်္ဂါရဲ့3ချက်ကအားလေးလဲဆိုတော့ပုပ္ပမုံစအပရစေတနာစေတနာ3တန် ုရားဘာသာဝင်တိုင်းနားကျင်ပြီးသားအသုံးနှုန်းလေးတွေနော်ပုပ္ပမုံစအပရစေတနာအဲ့ဒီစေတနာသုံးတာမှာဖြူရှင်းတန်ရှင်းပြီးတော့အပြစ်ကင်းတဲ့သဘောကြည်ကြည်နူးနူးဝမ်းပတ္တတာရှိနေတဲ့သဘောမျိုးဖြစ်ရတယ်ပုပ္ပမုံစအပရစေတနာပုပ္ပစေတနာဆိုတာဘာပြောတာလဲမလူခင်ရှိအဖို့မှာဖြစ်ပေါ်နေတဲ့လူအုပ်မယ်ဘယ်တော့ကြတော့ငါးပါးတွေကိုစွန့်မယ် အစီမံကိန်းလေးချပြီးတော့လှူဖို့အတွက်ကြိုတင်ပြီးတော့စိတ်ကူးနေတာမျိုးကိုပုဗ္ဗစေတနာနော်ပုံစံစေတနာဆိုတာကြာတယ်လှူနေစေအခိုက်အတန့်ဆွလွတ်နေစေအခိုက်အတန့်မှာဖြစ်ပေါ်နေတဲ့စိတ်စေတနာအပ္ပရစေတနာဆိုတာကတော့လှူပြီးတဲ့နောက်မှာကိုပြုတ်ထားတဲ့အဲ့ဒီမြတ်တဲ့ကောင်းမှုနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဩငါငါဘဝတန်ရာအတွက်အာကိုအာဒါကောင်းကျိုးချမ်းသာကိုဖြစ်စေမယ့်မုံမြင့်တဲ့အလုပ်ကို လုံမိပြီလို့စိတ်ထဲကနေပြီးတော့ဝမ်းပန်းတနာကြည်ကြည်နုံနုံဖြစ်နေတဲ့သဘောကိုအပ္ပရစေတနာဟုတ်လားအဲ့ဒီစေတနာသုံးတန်မှာအလူပေးရတဲ့ပုဂ္ဂိုလ်တွေကတန်ရှင်းအောင်ဖြူစင်အောင်တုတ်တင်နိုင်မယ်ဆိုလို့ရှိရင်ဝမ်းမြောက်ဝမ်းသာဖြစ်အောင်ကြိုးပမ်းအားထုတ်နိုင်မယ်ဆိုလို့ရှိရင်ဒါအလူပေးတဲ့ပုဂ္ဂိုလ်တွေပြည့်စုံရမယ်အင်္ဂါရသုံးချက်နဲ့ညီညွတ်တယ်လို့ဆိုရမယ်တဲ့ဟုတ်လားအလူခံတဲ့ပုဂ္ဂိုလ်တွေပြည့်စုံရမယ်အင်္ဂါရသုံးချက်ကဘာတွေတော့နံပါတ်1 ရှာကကင်းသောယဟန္တာတော်မူလေးဖြစ်ရသို့မဟုတ်ရှာကကင်းအောင်နိဗ္ဗာန်လမ်းမှာကြည်ကြံရုပ်ကုအားထုတ်နေတဲ့ပုဂ္ဂိုလ်တော်လည်းဖြစ်ရရှာကဆိုတာဘာပြောတာတော့ဆွဲမဲ့မှုဟုတ်လားအာယုန်ရဲ့ပုံမှာအမှန်မသိတဲ့အတွက်ကြောင့်ကောင်းတယ်ထင်တဲ့အတွက်ကြောင့်ဥဒ္ဒတင်တဘာဝစိတ်ထဲမှာဆွဲမဲ့မှုတောင့်တမှုမျောလင့်မှုဆိုတာဖြစ်ဖြစ်နော်အဲ့ဒါဘာခေါ်လို့ရှာကအဲ့ဒီရှာကရတ္တမေနဲ့ရတ္တဘုံညာရမှာအပိသက် ချုပ်ဟုတ်လားအဲ့ဒါလိုယန္တာဖြစ်နေမယ်ဆိုလို့ရှိရင်ဒါအလုံးကိုအထွတ်အထိပ်နော်ကြီးကျယ်တဲ့အင်္ဂါရ၃ချက်နဲ့ပြည့်စုံဖို့အတွက်နံပါတ်၁အင်္ဂါနဲ့ပြည့်စုံအဲ့ဒါလိုယာကကင်းတဲ့ယန္တာမဖြစ်သေးတော့လည်းပဲယာကကင်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ယာကကင်းရကင်းရောနော်သူတော်ကောင်းတရားတကယ်ကိုနီးမှလမ်းမှကြင်ကြံကြုပ်ကိုအထုတ်တယ်ယာကကင်းဖို့နီးမှလမ်းမှကျင့်နေဆိုတာဘလိုဟာမျိုးတော့ ຢာကဘာကြောင့်ဖြစ်တာလဲຢာကဘာကြောင့်ဖြစ်တာလဲဆိုကောင်းတယ်ထင်လို့ဖြစ်တာပေါ့ဟောတဘာဝတရားရဲ့ပုံမှာကောင်းတယ်လို့အထင်နဲ့မှားနေဖြစ်နေတယ်ဟုတ်လားဒါကြောင့်တဘာဝတရားကိုကောင်းတယ်လို့မှားနေတဲ့အထင်မဖြစ်အောင်တဘာဝတရားရဲ့ပုံမှာအမှန်တိုင်းရှုမြင်သုံးသပ်နေတဲ့သတိပဋ္ဌာန်တရားကိုကြိုးစားရတယ်အဲ့လိုသတိပဋ္ဌာန်တရားဖြစ်တိုင်းဖြစ်နေတဲ့အတိုင်းဘယ်လိုက်မှုမရှိဘဲနဲ့အမှန်ကန်တိတိတိတိနေတဲ့အလေးအကျင့်ဟာ ဒါရာကကင်းရာကင်းကြောင်းမုံမြက်တဲ့ကျင့်စဉ်လို့ဒီလိုနားလည်ဟုတ်လားနောက်နံပါတ်2အင်္ဂါရဒေါသကင်းတဲ့ယဟန္တာတော်လေးဖြစ်ရတယ်သူမဟုတ်ဒေါသကင်းအောင်နိမလန်းမှကျင့်ကြံကြိုးကိုအားထုတ်နေတဲ့ပုဂ္ဂိုလ်တော်လေးဖြစ်ရတယ်နောက်နံပါတ်3မောဟကင်းတဲ့ယဟန္တာတော်လေးဖြစ်ရတယ်မောဟကင်းအောင်နိမလန်းမှကျင့်ကြံကြိုးကိုအားထုတ်နေတဲ့ပုဂ္ဂိုလ်တော်လေးဖြစ်ရတယ်တဲ့တို့ဒီနေရာမှာဒါကြုံ ရာဂဒေါသမောဟကင်းဖို့အတွက်ကြင်ကြံကြုပ်ကိုအထုရတဲ့လုပ်ငန်းစဉ်ကျင့်စဉ်ဆိုတာမဂ္ဂင်၈ပါးတတိပဋ္ဌာန်တရားဝိပဿနာတရားဒါကိုပြောတာနော်။ဥပ္ပိယရှင်းအောင်ပြောရလို့ရှိရင်ယုံနာကိုယုံနာမယ်လို့အမှန်ကန်သိအောင်ကြိုးစားတာ။အပုဂ္ဂိုလ်တ attva တကယ်ရှိတာမဟုတ်ဘူး။တဘာဝတရားတွေပဲရှိတာလို့အစကနဥတုတ္တမယဉာဏ်နဲ့မိမိရဲ့စိတ်ထဲမှာမှားနေတဲ့အမှားယွင်းရှုပ်နေတဲ့အရှုပ်သွေးကိုအရင်ရှင်းလင်းပြရအောင်ဟုတ်လား။ ပုဂ္ဂိုလ်တ attva မရှိဘူးတဲ့တဘာဝတရားတွေပဲတဲ့သိရတယ်ဘယ်ရာကဖန်ဆင်းလို့မှဖြစ်နေတာမဟုတ်ဘူးလေသူကသူအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်ပြောင်းလဲနေတဲ့သဘာဝတွေတဲ့ပထမဥစွာသိရတယ်ဟုတ်လားအဲ့ဒီအတိတွေကိုအခြေခံပြီးတော့ဖြူစင်သောတေလဖြင့်မိမိခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားတိုင်းကိုအမှန်ကန်အမှတ်တတိထားပြီးတော့နေတာဘာလို့လဲခေါ်တာတော့တရားအထုတ်တယ်ခေါ်တယ်တတိပဋ္ဌာန်တရားပွားတယ်လို့ခေါ်တယ်ဟုတ်လား အဲ့လိုသတိထားပါများတဲ့အခါကျတော့ဖြစ်ပေါ်နေတဲ့ယုံနာသဘာဝတရားတွေရဲ့အပေါ်မှာဒါတွေဟာမမြဲတဲ့သဘောတွေပဲဒါတွေဟာကောင်းမွန်တဲ့သဘောမဟုတ်တာတွေပဲဒါတွေဟာအစိုးမရမပိုင်တဲ့တရားတွေပဲလို့အတိဉာဏ်ပညာတဖြည်းဖြည်းနဲ့မြင့်လာတယ်အတိတွေကတဖြည်းဖြည်းနဲ့မြင့်လာတယ်အဲ့ဒါကိုဘာခေါ်တော့ဝိပဿနာဉာဏ်ပညာနော်ထူးထူးခြားခြားမြင်လာတဲ့အမြင်ထူးထူးခြားခြားသိလာတဲ့အတိဟုတ်လားအဲ့တော့ဘုန်းတို့ဒီမှာ အလိုကပုဂ္ဂိုလ်တွေရှိရမယ်အင်္ဂါရ၃ချက်ကိုမြတ်စွာဘုရားပြောပြတော်မူ။ယာကကင်းတဲ့ယန္တာတော်လည်းဖြစ်ရမယ်။သို့မဟုတ်ယာကကင်းအောင်ကျင့်နေတဲ့ပုဂ္ဂိုလ်တော်လည်းဖြစ်ရမယ်။ဒေါသကင်းတဲ့ယန္တာတော်လည်းဖြစ်ရမယ်။သို့မဟုတ်ဒေါသကင်းအောင်ကျင့်ကြံနေတဲ့ပုဂ္ဂိုလ်တော်လည်းဖြစ်ရမယ်။မောဟကင်းတဲ့ယန္တာတော်လည်းဖြစ်ရမယ်။သို့မဟုတ်မောဟကင်းအောင်ကျင့်ကြံကြဖို့အထုံးနေတဲ့ပုဂ္ဂိုလ်တော်လည်းဖြစ်ရမယ်လို့ဒီလိုလေးမြတ်စွာဘုရားပြောပြတဲ့စကားကိုဘုန်းဘုန်းတို့ကအသေးစိတ်လို့လေးနားလည်ရတယ်ပေါ့နော်။အဲ့တော့ဒီမှာမြတ်စွာဘုရားက နန္ဒမာတာဥပဒကမှာအလွန်တရာမှအကျိုးကျေးဇူးများပြားတဲ့အင်္ဂါ6ရက်နဲ့ပြည့်စုံတဲ့ဒါနာကောင်းမှုကိုခုပြုနေတယ်။အဲ့ဒီအင်္ဂါရဲ့6ချက်ကဘာတွေရောဆိုခုပြောခဲ့ပြီနော်။အလူပေးတဲ့ပုဂ္ဂိုလ်ရဲ့ဘက်ကပြည့်စုံရမယ်အင်္ဂါရဲ့3ချက်။အလူခံတဲ့ပုဂ္ဂိုလ်ဘက်ကပြည့်စုံရမယ်အင်္ဂါရဲ့3ချက်။အဲ့ဒီအင်္ဂါရဲ့နဲ့ကပြည့်စုံမယ်ဆိုလို့ရှိရင်တဲ့မြတ်စွာဘုရားပြောပြတဲ့စကားလုံးအတိအကျလေး ဧဝံစတေကသမဏဂဒာယဘိခဝေဒက္ခိနာယနတုကရံပုံညတပမဏဂဟေတုနော်ဒီလိုအင်္ဂါရဲ့6ရက်နဲ့လာပြည်စုံမယ်ဆိုလို့ရှိရင်တဲ့ဒီမုံမြတ်တဲ့အလှဒီကောင်းမှုဟာဘယ်ရွေ့ဘယ်များရှိတယ်လို့တိုင်းတန်ရည်တဲ့ချင်းကမတတ်နိုင်ဘူးတဲ့မစွမ်းနိုင်ဘူးတဲ့အဲ့ဒီကောင်းမှုကဘလို့ကောင်းမှုမျိုးတော့ဣတကောပုံညာပိတံတော့ဒုက္ခတာဟာတော့သောဝကိကောဒုက္ခဝိပံကောတက္ကတံဝတ္တနိကောအိဋ္ဌာယကံတာယမနာပါယ ဟိတာယဒုက္ခယသဝတ္တိဒါမြတ်စွာဘုရားစကားလုံးအတိအကျနော်။မပြောတော့နော်ပုံညာပိတံတော့ဒီအင်္ဂါရ6ရက်နဲ့ပြည့်စုံလှူနိုင်မယ်ဆိုလို့ရှိရင်ဘာလို့ပဲလှူလှူဟုတ်လားဒီအလှူမှာပုံညာပိတံတော့အမြဲစီးဆင်းနေတဲ့ကောင်းမှုအရင်ကြီးပဲတဲ့။ဒုက္ခတာဟာတော့ချမ်းသာဒုက္ခကိုပေးတတ်တဲ့အကြောင်းတရားပဲတဲ့။သောဝကိကောအလွန်ကောင်းမြတ်တဲ့အာယံကိုဖြစ်စေတတ်တဲ့အကြောင်းတရားဖြစ်တယ်တဲ့။ ဒုက္ခဝိပါကောချမ်းသာခြင်းတွင်အကျိုးရှိတယ်တဲ့တက္ကတဝတ္တနိကောခန္ဓာကိုယ်ပျက်စီးလို့သေပြီဆိုရင်ဒီတတ္တဝါကိုနော်နတ်ရွာကိုပို့ပြစ်နိုင်တဲ့အစွမ်းလည်းရှိတယ်တက္ကတဝတ္တနိကနတ်ရွာကိုပို့တတ်တဲ့အစွမ်းနော်အိဋ္ဌာယကန္တာယမနာပါယဟိတာယဒုက္ခာယသံဝတ္တိအနှစ်ချုပ်ပြောအိဋ္ဌာယနော်နှစ်လိုပဲကောင်းတဲ့နော်လူချင်းစရာကောင်းတဲ့ငုံမြတ်တဲ့ကန္တာယလက်သက်ဖွယ်ရကောင်းတဲ့မနာပါယစိတ်နှလုံးကိုရှင်ပြုံးစေတတ်တဲ့ ဟိတာယကြီးပွားစေတတ်တဲ့အကျိုးရှိစေတတ်တဲ့ဒုက္ခယချမ်းသာစေတတ်တဲ့နော်ကောင်းကျိုးမျိုးစုံဖြစ်ပေါ်စေတတ်တဲ့အကြောင်းတရားဖြစ်တယ်လို့လို့မြတ်စွာဘုရားဟောဟုတ်လားဒီကောင်းမှုရဲ့ကောင်းကျိုးချမ်းသာမှုဖြစ်နိုင်တဲ့စွန့်ရည်တတ္တိရေတွက်လို့မရနိုင်ဘူးဥပမာဘလို့ပေးထားတော့ဤတိုင်းပိုင်းမှာပြောရတယ်နော်မဟာသမုဒ္ဒရာမှာရှိတဲ့ရေတွေကိုတိုင်းတန်ချင်းတွယ်လို့မရနိုင်တယ်လို့မျိုးပဲလို့မှပေးဟုတ်လားဒါကြောင့်ဘုန်းတော် ဒါနကောင်းမှုပြုတိုင်းပြုတိုင်းဟောအင်္ဂါရ၆ချက်နဲ့ပြည့်စုံအောင်တို့ကြိုးပမ်းအထုတ်ဖို့လိုတယ်ဆိုတာလေးကိုသတိရဖို့မလိုဘူးလားလိုတယ်ခုအင်္ဂါရ၆ချက်နဲ့ပြည့်စုံနေဆိုရင်ဩငါငါအတွက်အာဟုအာရာဖြစ်စေမဲ့အရာကိုငါကိုယ်တိုင်ပြုလိုက်ရတယ်ဟုတ်လားတကယ်တကယ်ဘုန်းတော်ဘဝတန်လျာခီးကိုသွားနေကြတာဟုတ်လားကိုကလွဲလို့ဘယ်ဟာမှကိုယ့်အတွက်အာဟုရာဆိုတာတကယ်မရှိပါဘူးအဲ့တော့ကိုကလွဲလို့ကိုယ့်အတွက်အာဟုရာမရှိဘူးဆိုတော့လည်းပဲ ဘာမှအရေးသွေးရှိအောင်လုပ်မထားဘဲနဲ့ဘာမှကောင်းရမြတ်ရကိုလုပ်မထားဘဲနဲ့เนาะအချီးနီးအလဟတအကျိုးမဲ့နေနေတဲ့ကိုဆိုတာထဲမှာဟောအားကိုးစရာရှိမယ်လို့ထင်လားရှိရှိပါเนาะကိုမှာကိုအတွက်ကိုပဲအားကိုးရရှိတယ်ဆိုတဲ့နေရာမှာလည်းပဲကောင်းတာလုပ်ထားတဲ့ကိုသာနဲ့ကိုအတွက်အားကိုးရဖြစ်တာကောင်းတာလုပ်မထားတဲ့ကိုကကိုအတွက်အားကိုးရမဖြစ်ဘူး မကောင်းတာများလုပ်ထားမယ်ဆိုရင်အဲ့ဒီကိုကကိုယ့်အတွက်အားကိုးရမဖြစ်တဲ့ပြင်အဲ့ဒီကိုကကိုယ့်အတွက်အလွန်ကြောက်စရာကောင်းတဲ့ကိုတောင်ဖြစ်သွားလိမ့်မယ်။ဒါလေးလည်းသတိထားရမယ်နော်။ဒါကြောင့်ဘုန်းတော်ခန့်ငယ်ငယ်ဟောတာရှိအားကိုးရလားရန်သူလားဟုတ်လား။ကိုဟာကိုအတွက်အားကိုးတိုက်တဲ့လူတယောက်လားသို့မဟုတ်ကိုဟာကိုအတွက်ကြောက်မဲ့ဖွယ်ရန်သူတယောက်လားဆိုတာ။ကောင်းတာလုပ်နေတဲ့ခိုက်တံမှာကိုဟာကိုအတွက်အားကိုးတိုက်တဲ့လူတယောက်ဟုတ်လား။မကောင်းတာလုပ်နေတဲ့ခိုက်တံမှာတော့ကိုဟာကိုအတွက်အန္တရာယ်ရှိတဲ့ သူတရားအမိတ်တိနေဝအတ္တနာမိမိဒီပင်လည်းမိမိရဲ့ရန်သူဖြစ်၍ဒီလိုလေးများဆိုပါဗျာဟောနောက်မကောင်းတာလုပ်နေတဲ့အခိုက်အတန့်မျိုးမှာဆိုရင်ပေါ့လေဟုတ်လားကောင်းတာလုပ်နေတဲ့အခိုက်အတန့်မှာဆိုရင်တော့ကိုဟာကိုအတွက်အကိုအားသာနော်ပြုရမယ်လူတရားကိုဒီလိုမျိုးနားနေဟုတ်လားအဲ့တော့ကိုအတွက်အကိုအားသာဖြစ်စေမယ့်အရာဒီအခိုက်အတန့်ဒီအချိန်မှာဘုံဘုံတို့တွေဘာလုပ်နေလို့ပြုနေတယ်ဒါဒါနာကောင်းတဲ့ပတ်သက်ပြီးတော့ ဝမ်းသာစရာဝမ်းမြောက်စရာဘုံဘုံပြောပြနော်နောက်တစ်ထပ်ပြီးတော့ပြောရင်တာကဘုံတို့ဘုရားဘာသာဝင်နဲ့သိထားရမယ်ဒေသနာတပုတ်လို့တော့ဆိုကြပါလေ။ဟောရှေးတုန်းကဟိုးရှေးခေတ်ကာလကဘုံတို့မြန်မာနိုင်ငံမှာရှိတဲ့လူတွေကိုတမ္မာဒိဋ္ဌိလူမျိုးလို့ခေါ်ကြတာလေ။တမ္မာဒိဋ္ဌိတမ္မာမှန်ကန်တဲ့ဒိဋ္ဌိအမြင်မှန်ကန်တဲ့အမြင်ရှိတဲ့လူမျိုး။နောက်ဗုဒ္ဓဘာသာ ဘာသာဆိုတဲ့အသုံးအနှုန်းကအဲ့ဒီတုန်းကပေါ်တော့မပေါ်သေးဘူးတခြားတခြားသောဘာသာတရားတွေဒီနိုင်ငံကိုရောက်လာတယ်နော်ဘယ်သူကဘာဘာသာလဲဘယ်သူကဘာဘာသာလဲပြောရင်းနဲ့ပြောလို့ရအောင်နော်ဗုဒ္ဓဘာသာဒီလိုဖြစ်သွားတာဟုတ်လားဟိုရခင်ကာလကဘုန်းဘုန်းတို့ဘာလို့မျိုးလို့ခေါ်ကြတာနော်သမ္မာဒိဋ္ဌိလို့မျိုးတဲ့မြတ်စွာဘုရားရဲ့အစိုးမကိုသက်ဝင်ယုံကြည်ကြတယ်ဟုတ်လားမှန်ကန်တဲ့အယူဆရှိကြတယ်ပုဂ္ဂိုလ်လေးလို့ဒီလိုအဓိပ္ပာယ်ရတယ် ဒါမှလို့ဒီစကားလေးပြောတာလုံးဆိုတော့အခုဒီတုတ်တံမှာအဲ့ဒီတမ္မာဒိဋ္ဌိဆိုတဲ့စကားလုံးလေးကိုအဓိကထားပြီးတော့ဟောတာဟောတမ္မာဒိဋ္ဌိဆိုတာမှာတော့မှန်ကန်တဲ့အမြင်မှန်ကန်တဲ့အမြင်ဆိုတာကအစဉ်အမျိုးမျိုးရှိတယ်ကျမ်းကြီးလေးတော့ပြောအောင်မယ်ဟုတ်လားအခြေခံအကြဆုံးမှန်ကန်တဲ့အမြင်ကဘာလဲဆိုတော့ကိုယ်တန်တံမှာဖြစ်ပေါ်သွားတဲ့စေတနာနဲ့တန်တဲ့အကျိုးရလဒ်ကိုကိုရလိမ့်မယ်ဆိုတဲ့အမြင်စေတနာဆိုတာတိုက်တွန်းလို့ဆိုတတ်တဲ့သဘော နော်အလုပ်တစ်ခုလုပ်ပြီးစကားတစ်ခုပြောပြီးအတွေးတစ်ခုတွေးပြီးနော်လုပ်တာလည်းဖြစ်ဖြစ်ပြောတာလည်းဖြစ်ဖြစ်တွေးတာလည်းဖြစ်ဖြစ်ဒါကိုကာယကံဝစီကံမနောကံဒီလိုသုံးတာဟုတ်လားအဲ့ဒီလိုလုပ်တိုင်းပြောတိုင်းတွေးတိုင်းမှာဒီစေတနာဆိုတဲ့နော်လုပ်ဖြစ်အောင်ပြောဖြစ်အောင်တွေးဖြစ်အောင်အတင်းတွန်းအားပေးနေတဲ့နှိုးဆော်နေတဲ့သဘောလေးစိတ်ရဲ့တဘာဝတစ်မျိုးလေးနော်စေတနာဟုတ်လားအဲ့ဒီစေတနာလေးကသူကပဲအမြဲတမ်းခေါင်းဆောင်နေလို့ သူ့ကိုမြတ်စွာဘုရားအကျိုးပေးတဲ့တရားတွေသူကနောက်ထပ်အနာဂတ်မှာအကျိုးရလဒ်တစ်ခုကိုသူဖန်တီးဖန်တီးနေတာဟုတ်လားအဲ့ဒါကောင်းတဲ့စေတနာလေးဆိုရင်ကောင်းကျိုးချမ်းသာကိုဖန်တီးတတ်တယ်မကောင်းတဲ့စေတနာဆိုရင်တော့ဆိုးရတဲ့အကျိုးရလဒ်ကိုဖန်တီးတယ်အဲ့တော့ဘုန်းတို့ဒီသဘာဝတရားကြီးရဲ့အမှန်မှာနော်ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်ချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်အကုန်လုံးဟာဒီစေတနာရဲ့နော်စွန့်ရည်တတိတွေနဲ့ပွားနေတဲ့သဘော ဟုတ်လားဒါဟာပါလေအမှန်တရားနော်ဓာတ်တဘာဝနော်အဲ့ဒီဓာတ်တဘာဝဒိဋ္ဌိစေရနာဆိုတဲ့ဓာတ်တဘာဝနော်ကောင်းကျိုးဆိုးကျိုးကိုဖြစ်ပေါ်စေတဲ့အတွက်စွမ်းရည်တတ်တည်ရှိတယ်ဒီအမှန်တရားအဲ့ဒါကိုဘုန်းဘုန်းတို့သိတယ်မြင်တယ်နားတယ်ယုံကြည်တယ်ဆိုလို့ရှိရင်ဒါအခြေခံသမာဓိဋ္ဌိနဲ့ဤစုံတယ်လို့ဆိုရတယ်ဟုတ်လားနောက်တစ်ဆင့်တက်မယ်ပုဂ္ဂိုလ်တ attva မရှိအောက်ပြန်တဲ့သောတဘာဝအာယုံကိုညှို့တတ်သောသိတတ်သောခံစားတတ်သော ဟုတ်လားမှတ်သားတဲ့တော့စိတ်ဆော်တဲ့တော့နန္တဘာဝဒီယုတ်တဘာဝနန္တဘာဝတို့သီလနဲ့တကယ်ဖြစ်နေတဲ့တရားတွေပုဂ္ဂိုလ်တ attva ဆိုတာတကယ်ရှိတာမဟုတ်တကယ်ဖြစ်နေတာမဟုတ်ဘူးလို့နော်နာမရူပပရိစ္ဆေဒဉာဏ်နာနဲ့ယုတ်ကိုပိုင်းခြားသိပြီးတော့ပုဂ္ဂိုလ်တ attva မရှိဘူးဆိုတဲ့အမြင်ဒါအလွန်အခြေခံကြတဲ့မှာနော်တမာဒိဋ္ဌိဟုတ်လားဥမာတမာဒိဋ္ဌိအားကောင်းမကောင်းဆိုတာကိုအဲ့ဒါနဲ့စီစစ်ကြည့်ရ အဲ့ဒီဒီယုတ်တည်နံနေဖောက်ပြတဲ့တော့တရားအရှုအာယုံကိုတည်တဲ့ခံစားတဲ့မတတ်တဲ့စိတ်ဆိုတဲ့တော့တရားအရှုနော်နံတရားလည်းတဘာဝပဲနော်သူ့ကိုပုဂ္ဂိုလ်တ attva လို့ထင်မှားတတ်တယ်ဟုတ်လားရုပ်ကိုပုဂ္ဂိုလ်ပုဂ္ဂိုလ်တ attva လို့အထင်မှားတာထက်နာမ်ကိုပုဂ္ဂိုလ်တ attva လို့အထင်မှားတာကပိုပြီးတော့များပြားတယ်ဘောပေါက်လားအဲ့လိုပုဂ္ဂိုလ်တ attva မရှိဘူးဆိုတဲ့အမြင်ကိုအခြေခံပြီးဘာလို့ရမလဲဒီယုတ်ဒီနံဒီတဘာဝတရားဘယ်ဟာကဖန်ဆင်းလို့မှဖြစ်နေတာမဟုတ်ဘူး သူ့ဟာသူအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ဖြစ်ဖြစ်ဖြစ်နေတဲ့တက်တက်တဘာဝတရားအစုပဲလို့သိရတယ်ဟုတ်လားအဲ့ဒါပါလို့ပစ္စယပရိက္ခဉာဏ်လို့ခေါ်တာပေါ့ဟုတ်လားအကြောင်းအကျိုးကိုသိမြင်နားလည်တဲ့သဘောဒါပါတော့သမာဓိဋ္ဌိအဆင့်မြင့်လာတယ်နော်ကံကံရဲ့အကျိုးကိုသိတယ်ဟုတ်လားပုဂ္ဂိုလ်တ attva မရှိယုံနာပဲရှိတာလို့သိတယ်နော်ဖန်ဆင်းဖန်ဆင်းထားအပ်သောအရာဖန်ဆင်းထားတဲ့သူဖန်ဆင်းတဲ့အရာမရှိ အကြောင်းမပြောသဘောမလားဖြစ်နေတာလို့သိရင်ဟုတ်လားပြရင်မသိဘူးလို့ဒီယုတ်ဒီနာဒီသဘာဝတရားတွေလားတည်မြဲနေတဲ့ရက်တည်နေတဲ့ခိုင်မြဲနေတဲ့အရာမဟုတ်ဘူးကောင်းမွန်နေတဲ့မမိုးစရာကောင်းတဲ့နှစ်သက်စရာကောင်းတဲ့ကောင်းမွန်တဲ့ဒုက္ခမျိုးလည်းမဟုတ်ဘူးเนาะကိုဖြစ်ခြင်းလို့ဖြစ်တဲ့เนาะအစိုးတရားနဲ့ပိုင်နိုင်တဲ့တန်ဖိုးရှိတဲ့သဘာဝတရားမျိုးလည်းမဟုတ်ဘူးမတည်မြဲသောမကောင်းမွန်သော အရှိုးမရမပိုင်သာသောတန်ဖိုးမဲ့သောတဘာဝတရားမျှတာဖြစ်တယ်လို့နေစာဒုက္ခအတ္တကိုနားလည်တာသိတယ်ဟောသူကြတော့သမာဓိတိကတော်တော်မြင့်သွားနော်သမာဓိတိတော်တော်မြင့်သွားဟုတ်လားအေးအမြင့်ဆုံးသမာဓိတိကဘာလို့အဲ့ဒီအိဋ္ဌဒုက္ခအနတ္တကိုမြင်တဲ့အမြင်ပေါ့နော်အဲ့ဒီအမြင်ကိုဘုန်းတော်ကတတိပဋ္ဌာန်လေးကိုတော့ချပြီးတော့အားကောင်းကြိုးစားဖြစ်တိုင်းဖြစ်တိုင်းတော့ယုံနာကို လက်လိုက်မှုမရှိဘဲနဲ့ကင်းကင်းရှင်းရှင်းအတိအမှတ်ပြုနေ။ဟောဒါပဲဖြစ်နေတာ။ဒါပဲဖြစ်ပြီးတော့ဒါပဲပြောင်းနေတာ။ဒီဒါပါလေရုပ်တည်နံနေပြောတာနော်။အဲအဲ့ဒီရုပ်တည်နံနေပဲဖြစ်ပြီးရုပ်တည်နံနေပဲပြောင်းလိုက်နေတာ။ဟုတ်လား။ဒီသဘောကိုဘုန်းဘုန်းတို့အတိများတဲ့အခါမှာအော်တကယ်တကယ်ဒီရုပ်တည်နံနေဟာဘာတွေတော့မကောင်းမွန်တဲ့နော်ဆွဲမဲ့စရာမဟုတ်တဲ့တဘာဝတရားတွေဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိတဲ့အဆင့်ကိုရောက်မယ်ဆိုရင် ဒါအဆက်အမြင့်ဆုံးတမဋ္ဌိတိနေတဲ့ကိုရောက်သွားတယ်ဒါစလို့ပြီးလို့လို့မှတ်ရတယ်နော်သစ္စာလေးပါးကိုပိုင်းခြားပြီးတိတိသစ္စာလေးပါးကိုပိုင်းခြားပြီးတိတိအဲ့လိုတိတဲ့အတွက်ကြောင့်နော်သူဟာနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရတယ်ဒါအစစ်အမြင်ဆုံးတမ္မာဒိဋ္ဌိတော့ဒါတမ္မာဒိဋ္ဌိတွေကိုဘုံဘုံအခြေခံရှင်းပြတယ်နော်အဲ့တော့ဒီမှာတမ္မာဒိဋ္ဌိကိုဘာကြောင့်ရှင်းပြရလဲဘုံဆိုတော့ဒီသုတ်တန်ကတမ္မာဒိဋ္ဌိကိုအခြေခံပြီးတော့ဟောတာလေ ပြင်စဟိဘိကဝေအင်္ဂေဟိအနုတ္တိတာတမ္မာဒိဋ္ဌိယဟန်တို့တဲ့တမ္မာဒိဋ္ဌိကိုအခုပြောမဲ့အင်္ဂါရ၅မျိုးနဲ့ချီးမြှောက်နိုင်မယ်ဆိုလို့ရှိရင်နော်အကုန်လုံးကအမြင်မှန်ရှိထားတယ်ဆွေးကြပါစို့အဲ့ဒီအမြင်မှန်တမ္မာဒိဋ္ဌိလေးကိုတရား၅မျိုးနဲ့ချီးမြှောက်ပေးနိုင်တယ်ဆိုရင်ချီးမြှောက်တယ်ဆိုတာပံ့ပိုးတာဟုတ်လားသူ့ကိုပို့ပြီးတော့ကောင်းမွန်လာအောင်ဘေးကနေဆောင်ရွက်ပေးတာချီးမြှောက်တယ်ဆိုတဲ့စကားလုံးလေး နော်သင်္ခါဟဆိုတဲ့စကားလေးကြားဘူးတယ်မဟုတ်လားသင်္ခါဟကလည်းချီးမြှောက်တယ်လို့ခေါ်တာပဲလေနော်ဒါနပေးတယ်ကံတယ်ဆိုတာပေးရပုဂ္ဂိုလ်တွေကိုနော်ချီးမြှောက်ရရောက်ချီးမြှောက်ပေးတာဟုတ်လားချစ်ပွဲစကားကိုပြောတာလည်းချီးမြှောက်ခြင်းတစ်မျိုးသူရိုးစီပါကိုဆောင်ရွက်ပေးတာလည်းချီးမြှောက်ခြင်းတစ်မျိုးဓာတုထားပြီးတော့ဆက်ဆံတာလည်းချီးမြှောက်ခြင်းတစ်မျိုးဒါသင်္ခါတရား၄ပါးခေါ်တာနော်ခုဒီမှာတော့သင်္ခါဆိုတဲ့စကားလုံးနဲ့ပြောတာအနုဂဟိတဆိုတဲ့စကားလုံးနဲ့ပြောအနုဂဟိတဆိုချီးမြှောက်တာ ပံ့ပိုးပေးတာနော်သူ့ကိုပို့ပြီးတော့ကောင်းတဲ့ကောင်းအောင်ဆောင်ရွက်ပေးတာဆိုတဲ့အဓိပ္ပာယ်မျိုးရှင်းရှင်းလင်းလင်းပြောမှရှင်းပြောလို့ရတယ်နော်ပိစာဤဘိက္ခေအင်္ဂေယအနုခိတသမ္မာဒိဋ္ဌိယဟန်တို့တဲ့သမ္မာဒိဋ္ဌိကိုခုပြောမဲ့အင်္ဂါရ၅မျိုးနဲ့ချီရောက်မယ်ဆိုလို့ရှိရင်စေတုံမုဒိဖလာဇာဟောတိစေတုံမုဒိဖလာနိတန်တန်ဇာပညာမုဒိဖလာဇာဟောတိပညာမုဒိဖလာနိတန်တန်ဇာစိတ်ရဲ့ကိလေသာကလွတ်မြောက်ခြင်းမပညာတရားဖြင့်ကိလေသာကလွတ်မြောက်ခြင်းဆိုတဲ့အကျိုးအာနိသင်ကိုပေချာမို့ရလိမ့်မယ် ဆိုတာမင်းငယ်ဖွင့်ရပြီလို့ပြောတာနော်တမာဒိဋ္ဌိကိုတရား၅မျိုးနဲ့ချိမြောက်မှုဆိုရင်စိတ်ဟာကိလေသာကလွတ်မြောက်သွားလိမ့်မယ်အတိညာတရားတွေကကိလေသာကနေလွတ်မြောက်သွားလိမ့်မယ်နော်ဒီသဘောလေးတွေနော်လေးနဲ့တည်းနော်ဒီဥစ္စာလေးဟုတ်လားအဲ့တော့ဘုန်းဘုန်းတို့တွေဟာဒါပို့ပြီးတော့ရှင်းအောင်ပြောရရင်အမေနဲ့ပုံရဖြစ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုပြီးတော့အစဉ်တန်းမြင့်တဲ့နော်အရိယာတယောက်ဖြစ်နေနေလိုရယ်ဆိုလို့ရှိရင်ဒါနေလိုတဲ့ဆန္ဒဥဒ္ဒဘာသာမနိုင်မှာရှိကြတယ် မရှိဘူးဆိုရင်လည်းရှိအောင်လုပ်ရတယ်ဟုတ်တယ်မဟုတ်လားအင်းအဲ့လိုရှိတယ်ဆိုလို့ရှိရင်အခုပြောတဲ့တမာဒိဋ္ဌိကိုတရားမှမျိုးနဲ့ချိမြောက်ရတယ်အဲ့ဒီချိမြောက်မဲ့တရားမှမျိုးကဘာလို့နော်ဣဒဘိခဝေတမာဒိဋ္ဌိတေလာနုခိတာစာဟောတိနံပါတ်1ချိမြောက်ရမယ်တမာဒိဋ္ဌိကိုချိမြောက်ပေးရမယ်တရားကိုချင်းတေလာကိုချင်းတေလာကိုဖြည့်ရှင်းအောင်ပို့ပို့ပြီးတော့ဖြည့်ရှင်းအောင်ကြိုးစားတော့ဘယံမနာမပြောနဲ့ဘယံမနာမလုံနဲ့ဟုတ်လားကိုယ့်ရဲ့အထူးသဖြင့်အလုံဆိုတာက အာမအဖြစ်မှားရပါတယ်အမှားများတင်နာမှားပါတယ်နှုတ်ကမှားနော်နှုတ်ကမှားရင်းများသူကလွယ်လဲလွယ်တာဆိုတော့ပြောလိုက်စိတ်ရဲ့ထွက်ပေါက်လေးနေနဲ့ပြောပြီးဆိုလောဘကြီးတိုင်းလောဘအလဲရောက်ပြောလိုက်တာဒေါသကြီးလာပြီဆိုရင်လည်းဒေါသအလဲရောက်ပြောလိုက်တာလောဘဒေါသအလဲရောက်ပြောတဲ့စကားတွေကများသောအားဖြင့်မှားတဲ့သူများကိုထိခိုက်သည်စေသည်အထိမှားပြီးဆိုရင်အဲ့ဒါမှဖြစ်သွားနိုင်တော့ဒီလားပျက်စီးနိုင်နော်ဒါကြောင့်ကိုယ့်ရဲ့တမာဒိဋ္ဌိကို နော်ကိလေသာကနေလွတ်မြောက်တဲ့စိတ်ဟာကိလေသာကနေလွတ်မြောက်တဲ့အဆင့်ထိရောက်သွားအောင်တမာဒိဋ္ဌိအဆင့်မြင့်မြင့်နေဆိုရင်အဲ့ဒီတမာဒိဋ္ဌိကိုတရားငါးမျိုးနဲ့ချီးမြှောက်ရမယ်အခုနံပါတ်1ဘာနဲ့ချီးမြှောက်လို့ပြောနေလို့သီလမှတ်တာနော်ဒီဥစ္စာဟုတ်လားသီလနဲ့ချီးမြှောက်ကိုချင်းသီလဖြူစင်လာလေးလေးကိုယ့်ရဲ့အသိဉာဏ်တန်ရှင်းဖို့အတွက်အထောက်အကူပြုလေးလေးဆိုတဲ့ဥစ္စာလေးကိုမြင်တဲ့ရနော်သီလကိုနဲ့လို့ပဲဒိဋ္ဌာမှာကွာဆိုပြီးတော့ပေါ့မတွေ့နဲ့နော်အဲ့ဒီကိုနဲ့လို့မစင်ကြယ်လို့ရှင်စိတ်စင်ကြယ်ဖို့ဆိုတာမလွယ်ဘူးဟုတ်လား အဲ့တော့သူအကုန်လုံးကဆက်ဆက်နေတာဒါကိုနားလေရနော်အဲ့တော့နံပါတ်1ချင်းမြောက်မဲ့တရားဒီတီးလိုက်နောက်နံပါတ်2ချင်းမြောက်မှာတုတ္တနုခိတာဇာဟောတိတုတ္တဖြင့်ချင်းမြောက်ပါမယ်တဲ့ဒီတမဒိဋ္ဌိလေးပေါ့တုတ္တဆိုတာမှာတော့အကြအမြင်များနော်အဲ့တော့ဒီနေရာမှာတုတ္တအကြအမြင်များတယ်ဆိုတာကကြားလိုက်ရလို့ရှိရင်စိတ်နှလုံးကိုအေးချမ်းသွားစေတဲ့အတိဉာဏ်ကိုဖြစ်ထွန်းစေတဲ့ဒုက္ခကိုငြိမ်းစေတဲ့ချမ်းသာဒုက္ခကိုဖြစ်စေတဲ့ ရသော်ဘုရားဟောခဲ့တဲ့ဒေသနာတွေကိုအကြအမြင်များတာမျိုးကိုဆုလိုတာနော်ကြားလို့လည်းဘာမှအကြောင်းမထူးကြားလို့လည်းဘာမှအကြောင်းမထူးစိတ်ထဲမြင်တော့ပူလောင်သွားတာပဲရှိတယ်ဆိုတဲ့အကြအမြင်မျိုးကတော့မကြားရတာကောင်းပြီပဲဟုတ်တယ်မဟုတ်လားတချို့အကြမ်းမြင်တဲ့အန္တရာယ်ရှိတယ်။နော်စိတ်ကိုမလုပ်နေတာတော့သူတို့ပူလောင်အောင်ရှုမြတ်နေကြတယ်။ညံ့တော့အောင်အယောင်ဆိုးနေကြတယ်။တချို့ကြားလိုက်ရတယ်ကိုယ်ကစိတ်ကိုတခါလဲညှို့ချသွားမျက်နှာကိုတခါလဲမညှို့သွားမဲ့သွားကြားလိုက်ရတယ်ကို အစွမ်းကကြီးရနော်သူကလည်းသူ့ဟာနဲ့သူကြီးနေတာပဲဟုတ်လားကြားလိုက်တာနဲ့ကိုယ်ပဲစိတ်တွေဆင်းရဲသွားတယ်ပူလောင်သွားအဲ့လိုကြားခြင်းမျိုးဟုတ်လားအဲ့လိုသိစရာမျိုးမကြားရတာမသိရတာအကောင်းဆုံးပဲဟုတ်လားကြားလိုက်ရလို့သိလိုက်ရလို့စိတ်ထဲမှာငြိမ်သွားတယ်အေးသွားတယ်ချမ်းသာသွားတယ်အသိဉာဏ်လေးနဲ့ရှင်းသွားတယ်ကျေနပ်မှုရသေးတယ်ဟာအဲ့လိုအသိဉာဏ်မျိုးဆိုရင်တော့ဘုလို့ဘာလို့အောင်မလို့ရအောင်လုပ်ရအောင်အဲ့ဒီအကြအမြင်မျိုးအဲ့ဒီစွမ်းရည်တတိနဲ့ဤစုံနဲ့ အဲ့ဒီလိုကောင်းကျိုးကိုဖြစ်စေတဲ့အကြအမြင်မျိုးကဘယ်မှာသာလဲအပြည့်အဝရှိနေတာတော့ရသော်ဘုရားရဲ့ဒေသနာမှာလည်းအပြည့်အဝရှိနေတာနော်။မြတ်စွာဘုရားဆိုတာသောကိလေသာတစ်သိမ့်ငြိမ့်ပြီးတော့တရားလုံးကိုသိပြီးတော့မှတတ္တဝါကောင်းကျိုးအတွက်ရှေ့ရှုပြီးတော့ပြောခဲ့တာဆိုတဲ့အခါကျတော့အကုန်လုံးဟာမဖြစ်နေတော့ပြောရင်ပြောတဲ့အတိုင်းဟုတ်သေးဟုတ်လားကောင်းကျိုးကိုဖြစ်ထွန်းစေတယ်မြတ်စွာဘုရားမှန်တယ်ဆိုရင်တော့ပြောတာမဟုတ်ဘူးအကျိုးရှိမှပြောခဲ့တာမြတ်စွာဘုရားစကားလေမှန်မှအကျိုးရှိမှပြောခဲ့တာ ဟုတ်လားဒါကြောင့်မလို့မြတ်စွာဘုရားရဲ့စကားတော်အများကြီးဘုန်းဘုန်းတို့တွေကနားရီဝါစိတ်ထဲမှာရင်းနှီးနေအောင်ကျွမ်းဝင်ကျွမ်းကျင်တယ်ဘာလို့မလို့လေလာရမယ်လိုက်စားရမယ်မှတ်သားရမယ်နော်အရာကျင့်တဲ့ဆာဆိုအရာကိုကျင့်ပြလိုက်တဲ့သဘောမျိုးရှိရင်ကိုတော့ကောင်းတယ်နှုတ်တဲ့အာရုံဆောင်ထားရမယ်တချို့ဟာတွေကနှုတ်တဲ့အာရုံဆောင်ထားလို့ရှိရင်စိတ်ထဲမှာအစီအစဉ်ရပြန်ပြန်ပြီးတော့မှတ်မိတယ်တွေးကြည့်ရင်လည်းပဲသူကသူစီစဉ်နောက်ဆင်ကလေးအကုန်လုံးပြည့်ပြည့်စုံစုံတတိယ လွတ်တဲ့အဘုံဆောင်ထားမှုဆိုရင်အာကောင်းလိုက်တာလို့ဆိုပြီးတော့ဘယ်ရောက်သွားမှမသိတော့နော်ဒါကြောင့်အင်္ဂလိပ်တွေကဒီတန်ခါနာတင်တော့ပြောတဲ့စကားလေးတွေနော်ပြန့်ကျဲနေတာပန်းနေတာနလေးတိုက်လိုက်ဘယ်ရောက်သွားမှမသိပါကြောက်ပြက်တယ်နှမျောစီအဲ့ဒါကိုဘုံတော့မလုပ်တာဘူးတီကုန်းထားလို့လို့နော်တူရတူရလေးရှုအဲ့လိုပဲကိုယ်ခေါင်းထဲမှာဒေသနာနဲ့ပတ်သက်ပြီးတော့ဘုံတို့တွေကမှတ်မှတ်သားသားဖြစ်အောင်စ조사အထုတ်တဲ့နော်ဒါတွေကတန်ဖိုးဖြတ်လို့မရတဲ့အရာတွေဖြစ်တဲ့အတွက်ကြောင့်ဟုတ်လား ခုဒီမှာဟုတ်ပြီနော်တုတ္တလို့အလွန်တန်ဖိုးရှိတဲ့တရားတစ်ခုနေတာဟောတာလေဟုတ်လားတမ္မာဒိဋ္ဌိကလေးနော်စေတဝိမု ക്തി အဆင့်ကိုရောက်ချင်တယ်ဆိုရင်အမြင်မှန်ကလေးပညာပူညာအဆင့်ကိုရောက်သွားခြင်းလေဆိုရင်တမ္မာဒိဋ္ဌိမြင့်နေတယ်ဆိုရင်နံပါတ်1သီလနဲ့ချင်းမြောက်ရမယ်နံပါတ်2တုတ္တန်နဲ့ချင်းမြောက်ရမယ်တုတ္တန်နဲ့အများကြီးသိအောင်လုပ်ကြားဖို့အောင်လုပ်မသားမိအောင်လုပ်နားလည်အောင်လုပ်မသိရင်မေးဒီနယ်ပယ်မှာဘုန်းဘုန်းတို့တွေကကျိုးမအထုံးမှုရှိရတယ်သဘောပေါက်လား နောက်သုံးခုမြောက်ဘုန်းတို့ချီးမြှောက်မယ့်ရာမှာတော့တာကိစ္စနုဂိတာသဟောတိတာကိစ္စဓမ္မတဝနာဓမ္မတာကိစ္စကြားဟုတ်လဲနော်မင်္ဂလာတရားထဲမှာဓမ္မတဝနာသူတော်ကောင်းတရားနာယူတာဓမ္မတာကိစ္စသူတော်ကောင်းတရားဆွေးနွေးတာဟုတ်လားနာယူတဲ့သဘောနဲ့ဆွေးနွေးတဲ့သဘောကမတူဘူးအကျိုးရတဲ့ခြင်းလည်းမတူဘူးနောက်ထောင်နေဆိုတာလေးက ဘာမှပြန်မပြောဘူးကိုယ်တဘောကိုယ်တဘောကိုဘာမှတုံ့ပြန်တာမရှိတတလေးငြိမ်ပြီးတော့နားထောင်နေတာသူ့မှာလည်းပဲကောင်းကျိုးတွေအများကြီးရှိပါတယ်ရွှေလွှတ်တာကြတော့လို့မဟုတ်နော်သူ့စကားကိုနားထောင်ရင်တက်တက်နဲ့ရက်နေတာမဟုတ်ကိုယ့်ရဲ့အမြင်ကိုပြန်ပြီးတော့ပြောလာအိုးပြီးတော့သူကအလုတ်လုတ်တဲ့သဘောရှိတယ်ဆိုတာမြင်အောင်ကြည့်ဘာမှမသိဘဲနဲ့ဒီလူကဘာပြန်ဆွေးနွေးနိုင်တယ်လို့ဟုတ်တယ်မဟုတ်လားဘာမှအသိမရှိတဲ့လူက လူအအိမ်မက်မက်ပြီးလည်းပြန်ပြောစမ်းဆိုဘာမှပြောရတော့ဟုတ်လားအဲ့တော့ကို့မှာပြောစရာရှိတယ်ဆိုတာလေဆွေးနွေးခြင်းအဖြစ်ဘုန်းတော်တွေကပေါ်ထုတ်လို့ရတယ်ဟုတ်လားဘကုစိတ်ထဲမှာမတင်မကြဖြစ်နေတာတွေတန်တရားဖြစ်နေတာတွေနားလေခြင်းနေတာတွေသိခြင်းနေတာတွေကိုဆွေးနွေးခြင်းအဖြစ်ဘုန်းတော်တွေကရှင်းရှင်းလင်းလင်းအချိန်တိုလေးအတွင်းမှာထိရောက်အောင်လုပ်လို့လို့ရတယ်တခါလေဘုန်းတော်ကဘာမှဆွေးနွေးမှုမရှိဘဲနဲ့မင်းမြတ်မှုမရှိဘဲနဲ့နားထောင်ရုံတက်တက်ဆိုလို့ရှိရင်ပြောတာကိုကိုရတော့ရတယ်မင်းရဘူးလို့မဟုတ်ဘူး ဒါပေမဲ့ကိုသိကျင်တာကိုကိုမေးဖို့ကိုသိကျင်တာလေးကိုဓာတ်ရိုက်ရဖို့ဆိုတာကြတော့เนาะဒီမေးမြန်းခြင်းစုံစမ်းခြင်းဆွေးနွေးခြင်းကသာပို့ပြီးတော့ထိရောက်တဲ့အဖြေတစ်ခုကိုရစေတယ်ဟုတ်လားဒါကြောင့်တရားဆွေးနွေးမှုဆိုတာဘုံတို့လောက်ရမှာပေါ့နော်ကိုတဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဖို့လို့တရားကျင့်နေတဲ့ပုဂ္ဂိုလ်တွေသူ့တွေ့ကြုံမှာပါလဲကိုတွေ့ကြုံမှာပါလဲတခါတလေကိုနဲ့တရားဆွေးနွေးဘက်စီကနေပြီးတော့ကိုအတွက်တန်ဖိုးဖြတ်လို့မရတဲ့နေလန်းတွေအမြင်တွေအယူအဆတွေရနိုင်တာ ဟုတ်လားဒါကြောင့်မလို့ဒီတရားဆွေးနွေးခြင်းဆိုတဲ့ကိစ္စကိုမြတ်စွာဘုရားသမာဓိတိကိုကြီးမြောက်ဖို့အတွက်လိုအပ်တဲ့တရားတစ်ခုအနေနဲ့ထည့်ထားတာ။ဆိုတော့သုတ္တတရားနာတဲ့သဘောတည်းကိုထည့်မယ်ဆိုရင်ထည့်လို့ရအောင်မယ်ထင်တယ်နော်။ဟုတ်လားအခုကတော့တရားနာယုံနဲ့ပြည်စုံသေးဘူး။ဘာလို့အောင်လို့ဆွေးနွေးရအောင်မယ်။မဆွေးနွေးမယ်ဆိုတဲ့စိတ်ရှိလို့ရှင်ပို့ပြီးတော့ကျွမ်းကျင်အောင်လေ့လာမယ်ဟဲ့တရားကိုပို့သိအောင်လုပ်မယ်ဟဲ့ဆိုတဲ့စိတ်ကလည်းရှိမှရမှာ နော်ဆွေးနွေးနိုင်ဆွေးနွေးနိုင်တဲ့အရေးအသွေးရှိဖို့ဆိုတာကွာစားဘာမှလုပ်မထားတဲ့ပြောဘာဆွေးနွေးမှာလို့နော်ကံပရိယတိကိုလည်းပဲဘာမှလုပ်မထားဘူးနော်စာနဲ့ပတ်သက်ပြီးဘုရားဟောတဲ့ဒေသနာနဲ့ပတ်သက်ပြီးဘာဘုဒ္ဓတာမှမရှိဘူးရှိအောင်လည်းလုပ်မထားဘူးဟာကိုအကိုတိအောင်ဟဲ့တရားအထုတ်ပြီးတော့အကျင့်ပိုင်းဆင်ရတယ်ဘာမှလုပ်ထားတာမရှိဘူးလို့သူကပြောမှာလို့သူဘာသိကျင်တာလို့လည်းမရှိဘူးဘာတန်တရားဖြစ်တာလို့လည်းမရှိဘူးသူကဒီနယ်ပယ်နဲ့ဒီနယ်ကဘယ်ဖြစ်နေလဲဘဝိဖြစ်နေဟုတ်လား ဒါကြောင့်မို့လို့ဆွေးနွေးနိုင်ဖို့ဆိုလို့ရှိရင်စာပေအနေနဲ့လည်းပဲအထိုက်အသင့်လေ့လာထားတာတွေရှိမှပြောစရာစကားတွေကရှိမှာဟုတ်ဟုတ်လားကြင်ကြံကြိုးကိုအထုတ်ထားတာတွေရှိမှဟောငါပဲတရားအထုတ်တာဘယ်ဟာလေးတော့အဆင်ပြေတယ်ဘယ်လိုလေးကတော့အဆင်မပြေဘူးဘယ်တော့ဘယ်လိုတော့ဟောပြောဆိုဆွေးနွေးစရာလေးရလုံထားတဲ့လက်စာကိုင်စာလေးရှိမှပြောစရာကရှိမှာကိုဟုတ်လားဒါကြောင့်ဒီတရားဆွေးနွေးတဲ့ကိစ္စကိုလည်းဘုံတို့တွေဟာမလုပ်မလို့ငါလုံရမယ့်အလုပ်တစ်ခုဆိုတာကိုခံယူထားရတယ်ဒီမှာလိုအပ်လို့ထည့်ထားတယ်နော် နံပါတ်1သီလနဲ့ချီးမြှောက်ရမယ်နံပါတ်2သုတနဲ့ချီးမြှောက်ရမယ်နံပါတ်3တာကိစ္ဆာလို့ဆိုတဲ့တရားဆွေးနွေးမှုနဲ့ချီးမြှောက်မယ်ဘုရားကိုချီးမြှောက်မှာလို့ကိုယ့်ရဲ့စိတ်ကလေးတော့ကိုယ့်ရဲ့အယူဆမှန်ကလေးချမ်းရနေတဲ့ဒီစိတ်ကလေးကိုချီးမြှောက်ရမှာဟုတ်လားဘယ်အနေထားတွေရောက်သွားဖို့ဆိုတဲ့ရွေးချက်နဲ့ချီးမြှောက်ရမှာလို့စေတုံးမုဒ္ဒိဉာဏ်မုဒ္ဒိနဲ့တုံးတယ်ဟုတ်လားစိတ်ရဲ့ကိလေသာကလွတ်မြောက်မှုဒီအနေထားလေးကိုရောက်သွားနော်နောက်ဘုန်းတို့၄ခုမြောက်ချီးမြှောက်မယ်တရားပါလို့ သမထာနုပိဒါဇဟောတိလေတမာတိဖြင့်ဒီတမာတိတိကိုကြည်မြောက်မယ်တကယ်လေးနဲ့တဲ့အမှန်တရားကြီးတွေဆိုတာစိတ်ရဲ့တည်ငြိမ်မှုရှိရင်ရှိတော့သိနိုင်တာစိတ်တည်ငြိမ်မှုမရှိရင်မရှိတော့မသိနိုင်ဘူးအပေါ်ယံကိစ္စတွေမဟုတ်ဘူးခုဘုန်းဘုန်းတို့သိကျင်နေတဲ့ကိစ္စတွေဟုတ်လားပေါ်ယံကိစ္စတွေဆိုတော့ပြောရင်းဆိုရင်လည်းအေးဘာဖြစ်တယ်ညာဖြစ်တယ်ပြောရင်းနဲ့သူဟာနားလည်လို့ရတယ်သိလို့ရတယ်ဒီလေးနဲ့တဲ့ကိစ္စတွေနော်အိဇာဒုက္ခအနတ္တဒုက္ခသစ္စာဟုတ်လား ဒီသဘောသဘာဝတွေအကြောင်းအကျိုးဒီသဘောသဘာဝတွေဆိုတာလေးနဲ့တဲ့အလွန်နဲ့ဆိုင်တဲ့သဘာဝတရားတွေဖြစ်တဲ့အတွက်ကြောင့်သူတို့ကိုသိကျင်တယ်ဆိုရင်ဘုန်းဘုန်းတို့မှာအရင်နှီးပါလို့မလို့တည်ငြိမ်မှုဆိုတဲ့သမာဓိရှိဖို့လိုတယ်။ဒါကြောင့်မြတ်စွာဘုရားဒေသနာတစ်ခုမှာတချို့ဒေသနာတော်တော်များများမှာဒီဘလိုဟောတာတော့သမာဓိတော်ဘိကွေဘိကုယထာဘုဒ္ဓမဇာနာတိနော်တည်ငြိမ်တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်ကမမှန်ကန်ကန်သိလိမ့်မယ်လို့အတိအလင်းပြောတယ်။မမှန်ကန်ကန်သိတယ်ဆိုတာဘယ်လိုသိမှာလဲ။ ဣဒံဒုက္ခတိယထာဘုဒ္ဓမဇာနာတိအယံဒုက္ခကုရိယောတိယထာဘုဒ္ဓမဇာနာတိအယံဒုက္ခနိရောဓတိယထာဘုဒ္ဓမဇာနာတိအယံဒုက္ခနိရောဓဂာမိတိပိပဒါတိယထာဘုဒ္ဓမဇာနာတိဒါကြီးကတော့ဆင်းရဲကြီးပဲကွာလို့ဘောရဲ့ခန္ဓာရဲ့အပေါ်မှာပမကံတိအဲအမှန်ကန်တိလေဆိုတာအဲ့ဒါမျိုးပြောတာဟုတ်လားဒီဟာကတော့ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားကြီးပဲကွာလို့လောဘရဲ့ပုံမှာမမှန်ကန်ကန်သိဒီလိုခြင်းမှုကဒုက္ခကိုဖန်တီးတဲ့အရာပဲလို့သိဟုတ်လားဒီလိုခြင်းမှုချုပ်တဲ့ ဒုက္ခချုပ်တဲ့ဒီသဘောတဘာဝဒီသားတကယ်စစ်မှန်တဲ့ချမ်းသာပဲပါလို့နိရောဓသစ္စာနဲ့ပတ်သက်ပြီးတော့သိတာအဲ့ဒီနိရောဓသစ္စာကိုဆက်ရောက်ဖို့စစ်မှန်တဲ့ချမ်းသာကိုရဖို့ဒုက္ခငြိမ်းဖို့လောဘငြိမ်းဖို့ဆိုလို့ရှိရင်ဒီခုပြောနေတဲ့တမာဒိဋ္ဌိကောင်းဆောင်တဲ့ဘက်ကင်၈ပါးဒီသားနဲ့ကျင့်သုံးရမယ်ဒီကြောင့်ဒီတော့လမ်းမယ်နော်အဖြေမှန်ကိုသူအသာနဲ့ပေးနိုင်တာလို့မက်ကလမ်းရဲ့ပုံမှာလည်းပဲအမှန်ကန်ဘုံတို့သိရတယ်ဆင်းရဲခြင်းနဲ့ဆင်းရဲခြင်းရဲ့အကြောင်းတရားဟုတ်လား ချမ်းသာခြင်းနဲ့ချမ်းသာခြင်းတို့ရောက်စေတတ်တဲ့အကျင့်သူကြတော့ချမ်းသာကြောင်းတရားတွေမျိုးနော်ဒုက္ခနဲ့ဒုက္ခရဲ့အကြောင်းတရားသမုဒယနဲ့ဒုက္ခကအကြောင်းအကျိုးသဘောနိဗ္ဗာန်နဲ့မဂ်ခင်ကြတော့အကြောင်းအကျိုးသဘောမဟုတ်ဘူးသူကဟုတ်လားနိဗ္ဗာန်ကဘာဘလို့အကြောင်းကြောင့်မှဖြစ်တာမဟုတ်နိဗ္ဗာန်ကအကြောင်းမရှိဘူးဟုတ်လားဒါပေမဲ့သူ့ဒီကိုရောက်အောင်သွားတဲ့လမ်းရှိတယ်အဲ့ဒါကတော့မဂ်ခင်ရှင်းပါဘုန်းတော်ကလည်းပြောဦးပါလေရန်ကုန်ကိုသွားမယ်ရန်ကုန်ကြောက်စီတဲ့လမ်းနဲ့သွားတယ် ရန်ကုန်မြို့ကြီးကအဲ့ဒီလမ်းကြောင်ဖြစ်နေတာလားဘယ်ဟုတ်မှာတော့အဲ့ဒါကိုပြောတာအဲ့ဒါကိုရှင်းလိုက်ရင်စိတ်ထဲမှာလင်းသွားတယ်ဟုတ်လားနိဗ္ဗာန်ကအကြောင်းအကျိုးသဘောမဟုတ်ဘူးဆိုတာလေဟုတ်လားအဲ့တော့ဘုန်းတို့ဘာပြောနေတာတော့တမာတိရဲ့နော်အရေးကြီးတဲ့အခန်းကဏ္ဍကနေသူတော်ကောင်းတရားကိုသိဖို့ဆောင်ရွက်နေတဲ့အပိုင်းကိုမြင်ဖို့ပြောတာအခုဒီမှာလည်းပဲမြတ်စွာဘုရားပြောနေနော်သမထာစသမထာနုဟိတာစဟုတ်တယ်သမထလို့ဆိုတဲ့တမာတိတရားဖြင့်ဒီတမာတိတိကိုဘာလို့မလို့ချီးမြှောက်ရမယ် ဒါဆိုလို့၄ခုမြောက်ချီးမြှောက်ရမယ်တရားဟုတ်လားနောက်၅ခုမြောက်နောက်ဆုံးချီးမြှောက်မယ်တရားကဘာလို့ဝိပဿနာဒုက္ခိဒါစဟောတိဝိပဿနာတရားဖြင့်တမာဒိဋ္ဌိကိုချီးမြှောက်ရပြီတဲ့ဝိပဿနာဝိဘာလို့ထူးထူးခြားခြားပဿနာဆိုတာမြင်တာနော်တာမန်မြင်ရောမြင်စဉ်အမြင်မျိုးမဟုတ်ဘူးအဲ့ဒီအမြင်ထက်တာလွန်တဲ့တာမန်ဉာဏ်တာမန်အသိဖြင့်မသိနိုင်မမြင်နိုင်တဲ့ အရာမြင်နိုင်သိနိုင်တဲ့ဉာဏ်မျိုးအဲ့ဒါကတော့ဝိပဿနာဉာဏ်တဲ့တဲ့ပြောရလို့ရှိရင်ပုဂ္ဂိုလ်တ attva မရှိအစဉ်သူမရှိဟုတ်လားရုပ်တည်နာနေသီးတာနဲ့အကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတာဆိုတဲ့အမြင်မှန်ကိုအခြေခံပြီးတော့တတိပဋ္ဌာန်ဤဖြင့်ကြိုးစားအထောက်လို့ဒီရုပ်ဒီနဲ့ဒီသဘာဝတရားတို့ရဲ့ဖြစ်ပေါ်ပြီးတိုင်းဖြစ်ပေါ်ပြီးတိုင်းတောင်းလျှောက်ပြောင်းလိုက်နေတဲ့သဘောကိုသိတဲ့အနေစာကိုမြင်တဲ့ဉာဏ်ဟုတ်လားအနေစာကိုသိတဲ့အတွက်ကြောင့်ဘယ်ဖြစ်ချင်းမှ ကောင်းမွန်သောမက်မိုးစရာကောင်းသောနှစ်သက်စရာကောင်းသောဖြစ်ခြင်းများမဟုတ်ကြဘူးခုဖြစ်ပြီးတော့ခုပဲမရှိတော့ဒီလိုသွားနေတာဒါကြောင့်ကောင်းမွန်တဲ့အရာတွေမဟုတ်ဘူးလို့မြင်တဲ့အမြင်နေစာကိုမြင်တယ်ဒုက္ခကိုမြင်တယ်ပြီးရင်ပါမယ်တော့အနတ္တကိုမြင်မယ်ပေါ့နော်အစိုးမရတဲ့မပိုင်တဲ့သူ့သဘောသူဆောင်ပြီးတော့သူလန်းသူသွားနေတဲ့တတ်တတ်သဘာဝတရားအရှုလို့သိအဲ့ဒီလိုအတိအမြင်မျိုးကိုမလုပ်ခေါ်တော့ဝိပဿနာဟုတ်လားအဲ့ဒီဝိပဿနာဖြင့်ဘာကိုကြည့်မြောက်မှာ တမ္မာဒိဋ္ဌိအမြင်မှန်ကိုချီးမြှောက်ပို့ပြီးတော့ရှင်းအောင်ပြောရင်ဒီဟာကျတော့အမြင်မှန်ဖြစ်အမြင်မှန်ကိုပြန်ပြီးတော့ချီးမြှောက်လိုက်တဲ့သဘောပဲဟုတ်တယ်မို့လားဒီဝိပဿနာဒီပင်လင်တမ္မာဒိဋ္ဌိတစ်မျိုးလို့ဆိုနိုင်မို့လားဆိုနိုင်တယ်နော်အဲ့တော့အမြင်မှန်လေးအကောင်းလာတာဒီပင်လင်အမြင်မှန်ဟာပို့ပြီးတော့အကောင်းသွားတယ်ဟုတ်လားကိုကိုကိုအည်သွေးရှိအောင်လုပ်တယ်ဆိုတဲ့စကားမျိုးလို့နော်တမ္မာဒိဋ္ဌိဟာသူကိုယ်တိုင်ဒီတမ္မာဒိဋ္ဌိနဲ့လည်း ပို့ပြီးတော့သူ့ကိုသူမြင့်တင်လိုက်တဲ့သဘောမျိုးဒီလိုလည်းပဲပြောလို့မရဘူးလားညာနေဒါပေမဲ့ဘုန်းတော်ကရှင်းအောင်ပြောရတယ်ပေါ့နော်မြတ်စွာဘုရားလည်းဒီမှာရှင်းအောင်ဟောတာဟုတ်လားသမာဓိဋ္ဌိကိုအဆင့်မြင့်ရင်နောက်ဆုံးမဲ့ဉာဏ်ပူဉာဏ်အဆင့်ထိရောက်ချင်တယ်စေတောမုဒိစိတ်ဟာကိလေသာကလွတ်သွားတဲ့အနေအထားမျိုးထိညှို့မှန်းထားတယ်ဆိုရင်ဒီသမာဓိဋ္ဌိကိုတရား၅မျိုးနဲ့ရှင်းပြအောင်မယ်ဒီလိုပြောတာနော်အဲ့ဒီတရား၅မျိုးကဘာတွေတော့နံပါတ်1သီလနံပါတ်2သုဒ္ဓနံပါတ်3 ပါကိစ္စဆွေးနွေးခြင်းဟုတ်လားနံပါတ်၄တမထဆိုတော့တမာတိနံပါတ်၄ဝိပဿနာဆိုတော့ပညာဟုတ်လားတရားကိုလေးနဲ့ပြောမှဆိုရင်သီလရယ်တုဒ္ဒရယ်တာကိစ္စရယ်တမာတိရယ်ပညာရယ်ဒီမှာတော့တမထဝိပဿနာလို့ဒီလိုသုံးတယ်ဟုတ်လားအဲ့တော့မြတ်စွာဘုရားကဒီတရား၅မျိုးနဲ့တမာဒိဋ္ဌိကိုချီးမြှောက်နိုင်မယ်ဆိုလို့ရှိရင်တော့ရှေတောဝိမု ക്തി ဖလာစဟောတိတော့ရှေတောမု ക്തി ဖလာနိတန္တစ ဒီစိတ်ဟာကိလေသာမှလွတ်မြောက်သွားမယ်ကိလေသာလွတ်မြောက်ခြင်းလွတ်မြောက်ခြင်းဆိုတဲ့အကျိုးအနိသင်ကိုရလိမ့်မယ်လို့ဒီလိုမျိုးခေါ်တာဟုတ်လားအဲ့တော့ဒါကဘုန်းဘုန်းတို့နော်တမာဒိဋ္ဌိလူမျိုးလို့ရှေးရခင်ကစပြီးတော့နော်အဲပြောဆိုလာခဲ့ကြတယ်နော်ဆင့်သက်လာခဲ့ကြတယ်ဘုန်းဘုန်းတို့ဘုရားဗုဒ္ဓဝင်များဒီသုတ်တန်လေးဟာကိုယ်နဲ့တိုင်းရိုက်ဆက်ဆက်နေတယ်မဖြစ်မနေနားလေထားရမယ်ဒီဥစ္စာကိုတတ်နိုင်နေမြတ်နော် ဖြည့်ဆည်းပေးရမယ်လိုက်နာကျင့်သုံးပေးရမယ်ဆိုတဲ့အမြင်မျိုးထိရောက်ပြီးဒီဒေသနာကိုမှတ်သားထားဖို့အလိုလားလိုရည်နော်တမာဒိဋ္ဌိကိုတရားမှမျိုးနဲ့ချိမြောက်မယ်ဆိုရင်စိတ်ဟာကိလေသာကလွတ်မြောက်သွားလိမ့်မယ်တမာဒိဋ္ဌိကိုလည်းဘုန်းကြီးရှင်းပြရတယ်နော်ချိမြောက်ရမယ်တရားမှမျိုးပါတော့တီလာရဲ့တုတ္တရဲ့အာကိစ္ဆာရဲ့သမထရဲ့ဝိပဿနာဟုတ်နော်ဒါဘုန်းတို့တရားဟောတာအချိန်တော်တော်များသွားနော်အဲ့တော့ဘုန်းတို့ပြောခဲ့တာလေးတွေကိုပြန်ပြီးတော့အတိတ်ချုပ်ကြည့်ရအောင် ဟုတ်လားနမပိုင်းမှာပြောတော့ဒါနာကောင်းမှုနဲ့ပတ်သက်ပြီးတော့ပြောတယ်နော်အင်္ဂါရဲ့6ချက်နဲ့သာပြည့်စုံအောင်ဒါနာကောင်းမှုကိုပြုနိုင်မယ်ဆိုရင်အဲ့ဒီကုသိုလ်ကောင်းမှုဟာဘယ်ဘယ်မြတ်ကြီးတယ်လို့တိုင်းတာချင်းတွယ်လို့မရနိုင်ဘူးဥပမာမဟာသမုဒ္ဒရာမှာရှိတဲ့ရေတွေကိုဘယ်ဘယ်ဘယ်မြတ်ရှိတယ်လို့တိုင်းတာလို့မရနိုင်တယ်လို့မျိုးပဲလို့နာနာမာတာပြုနေတဲ့ဒါနာကောင်းမှုကိုကြည့်ပြီးတော့မြတ်စွာဘုရားဝေဖန်ပြတယ်အင်္ဂါရ6ချက်ကပါလေတော့ အလူပေးတဲ့ပုဂ္ဂိုလ်ဘက်ကပြည့်စုံရမယ်အင်္ဂါရ၃ချက်အလူခံတဲ့ပုဂ္ဂိုလ်တွေဘက်ကပြည့်စုံရမယ်အင်္ဂါရ၃ချက်လှူပေးတဲ့ပုဂ္ဂိုလ်ဘက်ကပြည့်စုံမယ်အင်္ဂါရ၃ချက်ကဘာလဲတော့ပုဗ္ဗမောဇအပဒစေရနာမလူခင်ရှိဖို့မှဖြစ်တဲ့စေရနာဆုံးလို့စေခိုက်တတ်မှဖြစ်တဲ့စေရနာလှူပြီးတဲ့နောက်မှာဝမ်းမြောက်ဝမ်းသာဖြစ်ပေါ်နေတဲ့စေရနာဒီစေရနာ၃နာမှာဖြူစင်တန်ရှင်းအပြစ်ကင်းအောင်ဘုံတို့အတိညာဖြင့်တုတ်တဲ့နိုင်ရဆိုရင် ဒါအလူပေးတဲ့ပုဂ္ဂိုလ်ဘက်ကပြည့်စုံရမယ့်အင်္ဂါရ၃ချက်နဲ့ပြည့်စုံအောင်ကြိုးစားနေတယ်ပေါ့ဟုတ်လားအလူခံတဲ့ပုဂ္ဂိုလ်ဘက်ကပြည့်စုံမယ့်အင်္ဂါရ၃ချက်ကဘာလဲတော့နံပါတ်1ရာဂကင်းတဲ့ယန္တာသုံးတဲ့ဖြစ်ရမယ်သို့မဟုတ်ရာဂကင်းအောင်ဝိပဿနာတရားတတိပဋ္ဌာန်တရားမဂ်ရှင်၈ပါးအစရှိတဲ့ပြမစီယနော်မြတ်သောအကျင့်ကိုကျင့်သုံးတဲ့ပုဂ္ဂိုလ်တော်လည်းဖြစ်ရမယ်ဒေါသကင်းတဲ့ယန္တာတော်လည်းဖြစ်ရမယ်သို့မဟုတ်ဒေါသကင်းကြောင့်မဂ်ရှင်၈ပါးအကျင့်ရတရားကိုကျင့်သုံးတဲ့ပုဂ္ဂိုလ်တော်လည်းဖြစ်ရမယ် မောဟကင်းတဲ့ယန္တာတော်လည်းဖြစ်ရမယ်သို့မဟုတ်မောဟကင်းအောင်မဂ်ခင်ရှိပါအကျင့်မြတ်တရားဖြင့်နိမန်လမ်းမှာကျင့်သုံးနေတဲ့ပုဂ္ဂိုလ်တော်လည်းဖြစ်ရမယ်တဲ့ဒါဆိုလို့ရှိရင်အလူခံတဲ့ပုဂ္ဂိုလ်တွေပြည်ရောမယ်အင်္ဂါရသုံးခြင်းနဲ့ညီညွတ်တယ်ပေါ့နော်အဲ့ဒါလို့နိမိတာဝန်သရဝတာဝန်နော်ညီညွတ်မှုရှိတယ်နော်ဆောင်ရွက်ပြီးသားဖြစ်တဲ့အနေအထားမျိုးကိုရောက်အောင်နော်ဒါနာကောင်းမှုကိုပြုနိုင်လို့ရှိရင်ဒါအင်္ဂါရ6ချက်နဲ့ပြည်စုံတဲ့ ဒါနာဒါဆလင်ကသမဏဂတတုတ်တန်ရဟိုလို့ပြောပါတယ်နော်ဒါနီလန်လည်းဟုတ်တယ်ဝမ်းရောက်ဖို့လည်းဟုတ်တယ်နီလန်လည်းပေးထားရောက်တယ်နော်ပြီးရင်ဒီဒီအင်္ဂါရက်နဲ့ပြည့်စုံလို့ဆိုရင်ရရှိမဲ့ကြိုးကြီးလို့အသေးသေးပြောထားတာပါဘူးလားပါတယ်နော်တောဝကိကောမမြတ်တာကိုပေးလိမ့်မယ်ဒုက္ခဝိပံဘောချမ်းသာမှုကိုဖြစ်စေတက်ကတဝတ္တိကောနတ်ရွာကိုရောက်ရှိတဲ့ဒုက္ခတာဟာတော့ချမ်းသာကိုဆောင်တတ်တယ်။ပုံညာပိတန်တော့စီးဆင်းနေတဲ့ကောင်းမှုအရင်ကြီးဖြစ်တယ် သူသည်ပင်လည်းအိဋ္ဌာယမျက်နှာကိုယကန္တာယလက်သက်ကိုယမနာပါယစိတ်နှလုံးကိုရှင်ပြုံးစေတတ်တဲ့ဖြစ်တာယဒုက္ခယနော်အကျိုးရှိတဲ့ချမ်းသာသေးတဲ့အရာဖြစ်တယ်လို့ဒီလိုရဆိုပြဟောတယ်နော်ဒါဘုန်းတို့ပထမပိုင်းလေးမှာပြောလိုက်နော်ဒုတိယပိုင်းမှာပြောတော့အနုဂဟိတတုတ်တံတဲ့နော်အင်္ဂါ၅ချက်နဲ့သာဒီတမာဒိဋ္ဌိဆိုတဲ့အမြင်မှန်လေးကိုချီးမြှောက်နိုင်မယ်ပံ့ပိုးနိုင်မယ်ဆိုလို့ရှိရင်သူသည်စေတမုဒ္ဒိ စိတ်ရဲ့ကိလေသာကလွတ်တဲ့အနေအထားတိတောင်ရောက်ပြီးအထိဆင်းမြင့်သွားမှာနော်ကြီးမြောက်ရမယ်တရား၅မျိုးပါတယ်တော့သီလရဲ့တုတ္တရဲ့တာကိစ္စရဲ့သမထရဲ့ဝိပဿနာဟုတ်နော်ဒါကြောင့်ပိဿဘောင်ပုရောဟိတ်တို့ဒီမိမိတို့ရဲ့တန်တန်မှာနော်ရှေးကံတရားကံကောင်းလုံးလို့သောတမ္မာဒိဋ္ဌိအမျိုးမှာလာဖြစ်လို့သောတမ္မာဒိဋ္ဌိကိုသိခွင့်ရတယ်တမ္မာဒိဋ္ဌိကိုပိုင်ခွင့်ရတယ်အခိုက်အတန့်မှာဒီတမ္မာဒိဋ္ဌိလေးကိုအခုမြတ်စွာဘုရားဟောထားတဲ့ နော်သီလသုဒ္ဓတာကိစ္စသမထဝိပဿနာနော်ချီးမြှောက်မယ်တရား၅မျိုးဖြင့်ချီးမြှောက်နိုင်ရသည့်ဖြစ်၍နောက်ဆုံးမဲ့ညာဘုရားပြည့်နေလာချမ်းသာဖို့မြမပြုနိုင်ရပါစေလို့ဘုန်းတော်ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့ဒီမဲ့ညာဘုရားမြတ်နိဗ္ဗာန်ကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုရစေကုန်သောခုပတ္တနာအောင်စုပြုကြကုန်ရာတည်း ဆုတောင်းများအမျှဝင်ကြရလိုက်ဆိုကြနော်အရှင်ဘုရားဘုရားကြီးတော်တို့သည်ယနေ့ယခုယနေ့ယခုဥလုံး သက်ထင်ရှားအသက်ထင်ရှားရှိမရှိဖြစ်ကုန်သောရှိမရှိဖြစ်ကုန်သောဘိုးဘွားမိဘဘိုးဘွားမိဘမျိုး စေသောဖြစ်ကြပါစေသောကုသိုလ်ခမယခမယခမယ